တရားဆိုတာမစ္စမပရိပဒါအလေအလတ်ကလေးပြင်းပြင်းကြီးလည်းမရှိရပါဘူးအနန္နူးညာနဲ့တရားထိုင်တာလေးကလည်းမစ္စမပရိပဒါအလေအလတ်ကလေးနှလုံးသွင်းမှာကလည်းအလေအလတ်ကလေးထိုင်တာလေးကလည်းအလေအလတ်ကလေးအဲသက်ဆောင်သက်သာလေးအဲတတိပဋ္ဌာန်တရား၄ပါးနဲ့လိုက်ဘုရားဟောထားတယ် ကာယသတိပ္ပံဝေဒနာသတိပ္ပံစိတ်တသတိပ္ပံဓမ္မာသတိပ္ပံနဲ့သတိပ္ပံတရား၄ပါးရှိပါတယ်ကနဦးစိတ်ကလေးဟာအာနာပါနတတိကိုယူတယ်အစ္ဆတသဏ္ဍာန်ကတွန်းတဲ့ဟာလေးကိုသိပါဗဟိတာကတွန်းပို့လိုက်တဲ့ဝါယောဝါယောဓာတ်ဤသဘောကိုရှုဓာတ်သဘောကိုရှုဝါယောဓာတ်ဝါယောယုတ်အဲတွန်းနေကံနေအစ္ဆတသဏ္ဍာန်ကတွန်းတဲ့သဘောတရားလေး ဗဟိတကကံပို့လိုက်တဲ့သဘောတရားလေးတွန်းတာလေးဘလူကသိနာငါသိတဲ့သဘောလေးသိသဘောလေးတွန်းသဘောလေးသဘောတရားလေးသိတာလေးကလည်းကင်တွယ်လို့မရဘူးတွန်းတာလေးကလည်းကင်တွယ်လို့မရဘူးတွန်းတယ်သိတယ်ဒီနှလုံးပဲတွန်းတာလေးဘလူကသိနာငါသိကံတာလေးဘလူကသိနာငါသိသိတာလေးကလည်းကင်တွယ်လို့မရဘူးတွန်းတာလေးကလည်းကင်တွယ်လို့မရဘူးရှင်းတဲ့လူမှသဘောတရားသိမရှင်းတဲ့ပုဂ္ဂိုလ်မသိပါဘူးအဲ့တော့ ကျင်းတဲ့ပုဂ္ဂိုလ်မှတောတဲ့သဘောလေးကိုဘလူကသိအနာကသိတယ်ကံတဲ့သဘောလေးကိုဘလူကသိအနာကသိတယ်အဲ့တော့တောနာလေးပြက်လာတော့သိမှုလေးပါပေါ်လာအဲ့တော့နာလေးကတောနေကံနေတောနေကံနေဒါပဲသိအဲ့ဒီလိုတောနေကံနေသိနေတာကာယသတိပဋ္ဌာန်ခေါ်တယ်အဲအာနာပါနတတိကိုယူနေတာဒါပဲသိပါလားဘယ်ဟာမှမသိပါနဲ့မသိဘဲနဲ့လည်းမထွက်ပါသေးနဲ့မသိဘဲနဲ့လည်းမဝယ်ပါသေးနဲ့နံလေးဟာသန္တရာလာဇန်တည့်ရက်တည်းကနံလေးဟာ အသိမထားလို့တကား6ပေါက်ကအာယုံနောက်ထွက်ပြီးတော့တကားတဲ့ကိုနံလေးကတွားရင်လို့တွားတယ်မထိမ့်သိမ့်မဆောင်ရှောက်ဘူးအခွင့်အရေးတွေတကား6ပေါက်ကအကုန်ယူထားလို့လေးပဲတောက်ပြီးမိုးကြောခိုင်းတာအခွင့်အရေးတွေကောင်းယူတယ်အဲဘာကြောင့်အခွင့်အရေးယူလဲနံလေးကိုမထိမ့်သိမ့်မဆောင်ရှောက်လို့အဲအခုနံလေးကိုအခုကျင့်ရအထုတ်တဲ့အလောင်းကြီးတွေဘာလောင်းကြီးတွေလဲတဲ့စက်ကြလောင်းကြီးတွေအဲစက်ကြလောင်းကြီးတွေမှထုတ်နိုင်တာအဲစက်ကြမလောင်းတဲ့ပုဂ္ဂိုလ်ဘယ်တော့မှမထုတ်နိုင်ဘူးပြင်းလို့ အိတ်ရှင်လို့ပြင်းနာရဲ့အိတ်ရှင်နာရဲ့မအားတာရဲ့အဲ့သုံးဌာနဟာလေးဘက်ထောက်ပြီးမိုးကြောခိုင်းရောဗျာဘာကြောင့်လဲတဲ့တလိษံတွေခွေးတွေဝက်တွေနွားတွေစားထားလိုက်တာတွေကအားကြီးပဲဝက်သားတွေစားဘဲသားတွေစားကြက်သားတွေစားအဲ့တော့ခန္ဓာနဲ့ပြန်ပြီးတော့ဝကျွတ်ဆက်ကြအောင်ယုံနာမြင်ရင်မြင်ယုံနာသိရင်သိပြဉ္ညာပရမတ်ကိုကွဲရင်ကွဲဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခာဝေဒနာဝေဒနာသုံးခုသိရင်သိမသိတဲ့ပုဂ္ဂိုလ်မှန်သမျှကတော့လေးဘက်ထားအောင်ရောက်ရ။ဘာကြောင့်လဲတဲ့ ဟင်းယုံနာမှမသိပဲနဲ့ပေဂာနိဆက်ဆက်ငါတက်လိုက်လိမ့်မယ်ငါမရှိတာအရှိထည့်လိုက်ပြီဆိုကိုကျွန်းနေရောဒါကြောင့်မလို့တရားဓမ္မများစိတ်ကလေးဟာထိမ့်သိမ့်ဆောက်ရှောက်မသိပဲနဲ့မထွက်စီနဲ့မသိပဲနဲ့မဝင်စီနဲ့အဲဘုရားဟောထားတဲ့တရားတိုင်းလိုက်မှာသတိပဋ္ဌာန်တရား၄ပါးနဲ့လိုက်ကနဦးစိတ်ကလေးဟာအာနာပါနသတိကိုယူလိုက်တဲ့တွန်းတယ်ကမ်းတယ်တွန်းတယ်ကမ်းတယ်တွန်းဒါလေးပဲသိနေအဲဒါလေးသိနေဘာမှမသိနဲ့ တွန်းတဲ့သဘောလေးကိုသိကန်တဲ့သဘောလေးကိုသိအဲအခုတကာကြီးတွေတကမာကြီးထုတ်လိုက်ကဲမြမ20ပထဝီမြေကြီးကနေပြီးတော့တခါတဲ့စိန်တွေရွှေတွေဗရမ ्या တွေပုံပြီးတော့ဘဝတိအောင်ပုံလှူတာလည်းဘာမှမဆိုင်ဘူးအဲဒါနအစတဲ့သီလလည်းဘာဝနာအဆုံးနဲ့ဒါနကဘယ်ဒါနလဲအခုဖရာကိုခန္ဓာ၅ပါးယုံနာတရားလှူလိုက်ပြီခန္ဓာကိုယ်တော့လှူတာ တရားပြတဲ့ကမ္မထဆရာကိုလည်းခန္ဓာ၅ပါးယုံနာတရားလှူပြီးပြီအဲဒါနတွေအောင်ပါပြီဗျာဒါနကဘယ်ဒါနလဲတဲ့ခန္ဓာကိုမငက်ကွက်ပဲနဲ့လှူလိုက်တဲ့ဒါနခန္ဓာ၅ပါးကိုလှူလိုက်တာယူဘက်ခန္ဓာကိုလည်းလှူတယ်ဝေဒနာလည်းလှူတယ်သင်္ညာလည်းလှူတယ်သင်္ခါရလည်းကိုလှူတယ်ဝိညာဉ်ဉာဏ်လည်းလှူတယ်ဉာဏ်ခန္ဓာလေးပါယုံတရားခန္ဓာ၅ပါးကိုလှူလိုက်တဲ့ဒါနကြီးဗျဒါနအစရပြီဒါနအစသီလအလဲတဲ့သီလကဘယ်သီလလဲတဲ့နိဗ္ဗာန်ရောက်ကြောင်းတရားသီလလား အိန္ဒြိယသံဝရသီလအိန္ဒြိယသံဝရသီလ၅ပေါက်ကပိတ်ပြီးတစ်ပေါက်ကနေပြီးစိတ်ကလေးဟာကိုအာနာပါနတောသဘောလေးကံသဘောလေးကိုမင်းဒီနေရာသိဆိုပြီးတော့တခါတည်းကိုထွက်နေဝင်နေလေးဖားနေအဲငါးပေါက်ကပိတ်ပြီးတစ်ပေါက်ကနေပြီးစောင့်ပြီးဖားနေဖားနေတော့အိန္ဒြိယသံဝရသီလလုံးနေဘိုင်စကုတ်လည်းမရှိချင်တော့ဘူးဇက်ပွဲတွေလည်းမရှိချင်တော့ဘူးနားကလည်းဒေါသဖြစ်เสียမှရှိတော့ဘူးနှက် နှာခေါင်းကလည်းဖိုးရတဲ့တင်းတယ်လို့နားကြမရှိတော့ဘူးလျှာကလည်းချိုးတဲ့ချင်းတယ်လေးစားခြင်းတဲ့စိတ်လည်းမဖြစ်တော့ဘူးကိုယ်ဘောက်ကလည်းခင်းခြင်းတဲ့စိတ်မဖြစ်တော့ဘူးမနှောကလည်းကောင်းတာလေးသိခြင်းတယ်မကောင်းတာလေးသိခြင်းတယ်လို့ဒီစိတ်တွေမဖြစ်တော့ဘူးအဲ့ဒါပါလေတဲ့အဲ့ဒီသီလကမှနိဗ္ဗာန်ရတာဓမ္မတာသီလကနိဗ္ဗာန်ရမလားဝေးပါသေးကံပေါ်တဲ့အချိန်ကအကျိုးပေးမယ်အခုသီလကနိဗ္ဗာန်သွားမယ်သီလအဲဒီသီလကဣန္ဒြိယသံဝရသီလတဲ့မျက်စိသီလနားသီလနှာခေါင်းသီလပါးစပ်သီလကိုယ်သီလမနောသီလဒီသီလတွေလုံအောင်ထိန်း ငါးပေါက်ကပိတ်ပြီးတစ်ပေါက်ကနေပြီးတော့တွန်းတယ်ကန်တယ်တွန်းတယ်ကန်တယ်ဒါလေးသိတာအဲတွန်းတယ်ကန်တယ်သိတာဒါနအစလည်းအောင်ပြီသီလကအလယ်လည်းဖြစ်ပြီဘာဝနာအဆုံးနဲ့အဲတော်တော်ကြာကြတော့တွန်းတာလေးသိကန်တာလေးသိတွန်းတာကန်တာဒါလေးသိကာယသတိပဋ္ဌာန်ဟောမဲဆိုတာလည်းသိအာဘောကသတ်မယ်ဆိုတာလည်းသိဒါကြောင့်အရိယာများသိရမှာမကြောက်ပုရုဇေများကြောက်လိုက်တာဗျာသိရမှာဘာကြောင့်လဲသိရမှာကြောက်တော့လဲသိတာပဲ အဲအရိယာမြတ်သေးရမှာမကြောက်ဘူးအခုကတည်းကအလေးအကျင့်လုပ်ပြီးတော့ဝစီဘောလုပ်တာဝစီဘောဆိုတာအလေးအကျင့်သာတင်တဲ့ပုဂ္ဂိုလ်တွေပရိယတ်တင်တဲ့ပုဂ္ဂိုလ်ကာကြီးကာခွေကာငယ်ကာကြီးကာကာကြီးကာခွေကာငယ်ကာကြီးဒါတွေညော့နေတာပဲဒါလည်းပါလေအလေးအကျင့်ပဲစာရအောင်အခုလည်းပဲဝိပဿနာတရားကျင့်တာအထုတ်တဲ့ပုဂ္ဂိုလ်လည်းဝစီဘောပဲဘယ်ဝစီဘောလဲအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကလေးကိုတင်တော့ဟာအကုသိုလ်စိတ်ဖြစ်နေတဲ့သံဃာလာစံပြည့်တဲ့က အကုသိုလ်စိတ်တွေမျက်စိပေါက်နားပေါက်နှာခေါင်းပေါက်ပါးစပ်ပေါက်ကိုယ်ပေါက်မနှောပေါက်အကုသိုလ်စိတ်တွေကြီးဖြစ်နေတာအယူမအမှတ်မှစိတ်ကမိစ္ဆာဒိဋ္ဌိကြီးအဲ့ဒီဒိဋ္ဌိကြီးကိုဖြုတ်တာအဲဝေဒနာဘောကိုလည်းသံဃာလာဆန်းတည့်တဲ့ကသိနေတဲ့အတိကတင်လိုက်တာတောင်းလိုက်တာထုံလိုက်တာကျင်လိုက်တာအောင်းလိုက်တာပူလိုက်တာရားလိုက်တာလှုပ်လိုက်တာရွာလိုက်တာဆိုတော့သံဃာလာဆန်းတည့်တဲ့ကသိတဲ့အတိလူတိုင်းလူတိုင်းသိတယ်ခလေးလေးလည်းသိတယ်ဒီအတိတွေသိမရှိတဲ့တရားတွေသိမိစ္ဆာဒိဋ္ဌိကြီးအဲ့ဒီအတိတွေကိုပြောင်းတော့မှာ အကုသိုလ်စိတ်ကနေပြီးတော့ဝိပဿနာညာဝိပဿနာမဲ့စိတ်နဲ့အဲစိတ်ကလေးကိုကုသိုလ်စိတ်ကလေးကိုပြောင်းတော့အဲတတိပဌာန်တရား၄ပါးရှိတဲ့အ ਨੇ ကကာယဝေဒနာစိတ်ဓမ္မဘုရားဟောထားတဲ့တရားအလကားထားတဲ့တရားမဟုတ်အခုစိတ်ကလေးဟာသံဃာလာဇန်တရားကဒီစိတ်ကလေးဟာမထိမ့်သိမ့်မဆောက်ရှောက်ဘဲနဲ့ဒီတိုက်လွတ်ထားတော့သွားခြင်းလို့နံလေးလွတ်ထားတော့ပွားနေတာပေါ့လေပွားနေတော့အခုကထိမ့်လိုက်တယ်နံလေးကိုစောက်ရှောက်ပြီးတော့ပြုတ်ပြင်ပေးလိုက် မင်းဒီနေရာကနေပြီးတောတာလေးသိလိုက်ကန်တာလေးသိလိုက်ဆိုပြီးတော့သူ့နံလေးကိုထိမ့်သိမ့်ဆောက်ရှောက်နံလေးထိမ့်သိမ့်ဆောက်ရှောက်ထားတော့နံလေးကဘယ်မှမပေါ်အောင်ပြုတ်ပြင်ပေးလိုက်တာကိုအဲပြုတ်ပြင်ပေးလိုက်တော့ထိမ့်သိမ့်ဆောက်ရှောက်ထားထိမ့်သိမ့်ဆောက်ရှောက်ထားတော့နံလေးမသွားအောင်အဲတော်တော်ကြာကြာအခုတရားထိုင်တဲ့ယောဂီပုဂ္ဂိုလ်ဟာပထဝီဓာတ်ကသတ်မယ်ဆိုလို့ရှိရင်အောက်ကကြာကြာထိုင်မှများလာတော့ဝေဒနာဖြစ်လာလိမ့်ပထဝီဓာတ်ကသတ်မဲ့ပုဂ္ဂိုလ်ကြတော့တင်လာမယ်တင်းတဲ့သဘောတွေပေါ်လာမယ် တောင့်တဲ့သဘောတွေပေါ်လာမယ်ကျင်းတဲ့သဘောတွေပေါ်လာမယ်ထုံလာတဲ့သဘောတွေပေါ်လာမယ်အောင့်လာတဲ့သဘောတွေပေါ်လာလိမ့်မယ်ကြိုက်လာတဲ့သဘောတွေပေါ်လာလိမ့်မယ်ပေါ်လာလိမ့်မယ်အဲဒီသဘောတွေပေါ်လာပြီဆိုရင်ပထဝီဓာတ်ကသတ်ပါကနဥဆောင်တက်လာတဲ့ရုပ်ပါသူကသတ်အာဘောသမဲ့ပုံကိုကြတော့အခုအာနာပါနတတိကိုတတိပဋ္ဌာန်တရား၄ပါးနဲ့တတိယူနေလိုက်တဲ့တော်နာလေးသိကာနာလေးသိတော်နာလေးသိကာနာလေးသိဒါလေးသိဒါလေးသိနေတဲ့ဉာဏ်တရားဟာ အောက်ကအမှန်နဲ့ကိုယ်နဲ့တွေ့လိုက်တဲ့အချိန်ခါကျတော့ကြာကြာထိုင်မှများလာတော့ရင်နဲ့နှလုံးနဲ့ကြက်ဆုပ်ပြီးတော့မရှူနိုင်မဲနဲ့တခါတည်းဖွဲ့ရှိလာတယ်။အော်ငါတော့သေလို့ရှိရင်တော့ငါတော့ဖောရောင်ပြီးကြက်ဆုပ်ပြီးသေရမှာပဲလို့တစ်ခက်ချမှကနုဥဆောင်တက်လာတဲ့ရုပ်ကကိုယ်ဆောင်အာဘောကသာဆိုကြက်ဆုပ်ပြီးတော့ဖွဲ့ရှိလာပြီဆိုရင်ရှူလို့လည်းမကောင်းတော့ဘူးကြက်တက်ကြီးဖြစ်လာ။အဲ့ဒါသဘောပေါ်လာပြီ။သတ်မဲ့ရုပ်ကြက်တက်လာပြီဆိုတော့ငါတော့ဖောရောင်ပြီးကြက်ပြီးတော့သေရမယ်လို့တစ်ခက်ချမှ ဒေဇောကသားမဲ့ပုဂ္ဂိုလ်ကြတော့ပူလောင်းလာတယ်အပူရှိန်ကြီးတက်လာတယ်ကောင်းဟင်းအိုးများပေါင်းလိုက်တယ်လို့ခန္ဓာကိုယ်ကြီးအပူရှိန်ကြီးတက်လာပူလာရင်အေးရင်လည်းရေခဲတုံးကြီးလိုအေးလာတယ်ကိုကြီးဟာခန္ဓာကြီးဟာအေးလာပြီဆိုလို့ရှိရင်အော်ငါတော့သေလို့ရှိရင်တော့ငါတော့ပူလောင်သေးရမယ်လို့တစ်ထိပ်ချမှဒါကြောင့်အရိယာများခန္ဓာကိုယ်ညာဆိုင်လိုက်တဲ့အချိန်ကမှသဘောတွေတွေ့လာတယ်အဲလေဖြတ်သေးရမယ့်ပုဂ္ဂိုလ်ကယင်တဲ့နှလုံးနဲ့တုံလာတဲ့လက်တွေချီတွေပြောင်းပြောင်းပြောင်းပြောင်းနဲ့လှုပ်ရှားလာမနိုင်တော့လေဖြတ်သေးရမယ့်ပုဂ္ဂိုလ် ဒါကြောင့်မလို့အရိယသူတော်ကောင်းများဟာခန္ဓာအသိကပ်လိုက်တော့ပထဝီဤဓာတ်သဘောတွေလည်းပေါ်တယ်ရုပ်သဘောတွေလည်းပေါ်လာအာဘောဤသဘောတွေလည်းပေါ်လာတေဇောဤသဘောတွေလည်းပေါ်လာဝါယောဤသဘောတွေလည်းပေါ်လာခန္ဓာရှာလို့သိတယ်သဘောတွေသိအဲ့ဒီလိုသိပြီဆိုလို့ရှိရင်သန္တရာလာသန်းတည့်တဲ့ကသိတဲ့အသည့်တွေ ငါခြေစလုံးကတင်းတယ်ငါခြေစလုံးကကျင်းတယ်ငါခြေစလုံးကအောင့်တယ်လို့ဗျဒီလိုမသိနဲ့အဲ့ဒီလိုသိရင်လူသိလူသသိသိလူတယောက်မှမဖြစ်တဲ့စိတ်အဲ့ဒါကလူရောခလေးရောသိခလေးတွေလည်းသိတင်းတယ်တောင့်တယ်ထုံတယ်ကျင်းတယ်အောင့်တယ်ဆိုတာဒီအသိမျိုးကတော့သန္တရာလာစမ်းပြည့်တဲ့ကသိမသိနဲ့ဒီအသိမျိုးကိုအကုသို့စိတ်တွေအဲ့ဒီဟာအပယ်သွားမယ်မိစ္ဆာဒိဋ္ဌိအသိအဲရှိတဲ့ကပရိစိတ်ကလေးကိုသိရဘယ်စိတ်ကိုသိရမလဲတဲ့ဩများများမဟုတ်ဘူးအဲ နှလုံးသုံးလုံးနဲ့ပြောင်းပေးမယ်အဲအကုသိုလ်စိတ်ဖြစ်နေတဲ့စိတ်ကိုအဲဝိပဿနာညာဝိပဿနာစိတ်နဲ့မက်ပညာထိုပညာနဲ့စိတ်ကိုပြောင်းပေးမယ်ဝေဒနာတွေဖြစ်လာလိမ့်မယ်တင်းတဲ့ဝေဒနာတွေတောင်းတဲ့ဝေဒနာတွေထုံလာတဲ့ဝေဒနာတွေအောင်လာတဲ့ဝေဒနာတွေကြိုက်လာတဲ့ဝေဒနာတွေကြက်တက်လာတဲ့ဝေဒနာတွေအဲဖွဲ့စည်းလာတဲ့ဝေဒနာတွေချွေးတွေကြလာတဲ့ဝေဒနာတွေပူတဲ့ဝေဒနာတွေအေးတဲ့ဝေဒနာတွေ တောနဲ့ဝေဒနာတွေလှုပ်ရှားရင်းရိုင်းတဲ့ဝေဒနာတွေဒီဝေဒနာတွေဖြစ်လာတယ်ဝေဒနာတွေဖြစ်လာပြီဆိုလို့ရှိရင်အဲဘယ်လိုပြောင်းရမလဲစိတ်ကလေးဟာမိစ္ဆာအတိကနေပြီးသမာအတိပြောင်းရအောင်မိစ္ဆာအတိကနေပြီးသမာအတိကဘယ်လိုလဲအဲမိစ္ဆာအတိကနေပြီးသမာအတိသမာအတိဆိုတာယုံနာမဟုတ်တင်ရယုံနာကဘယ်ဟာလဲတဲ့ဩစိတ်ကလေးတင်းနေတောက်နေထုံနေချင်းနေအောင့်နေပူနေအေးနေဒါတွေပေါ်လာလိမ့်မယ်ဓာတ် ဟောနေတာကဓာတ်အဲရုပ်ဤသဘောတရားတွေနာဤသဘောတရားတွေပေါ်လာတာကဘာလို့လဲယုံနာပေါ်လာတာဘယ်လိုရှုလိုက်မလဲတင်းတာပေါ်လာလို့ရှိရင်တင်းတယ်လို့များသွားမသိလိုက်ပါနဲ့စိတ်ကလေးဟာတင်းတယ်လို့မသိပဲနဲ့ဘာကိုသိရမှာလဲဩဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့နှလုံးနဲ့သိလိုက်ဖောက်ပြန်တဲ့ရုပ်ဝေဒနာပဲဒီလိုနှလုံးနဲ့သိအဲတင်းတာပေါ်လဲတင်းတယ်လို့မသိနဲ့ ဖောက်ပြန်တဲ့ရုပ်ဝေဒနာပဲဒါပဲသိကြိုက်တာပေါ်လဲကြိုက်တယ်လို့မသိနဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာပဲဒါပဲသိအဲပူတာပေါ်လဲပူတယ်လို့မသိနဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာပဲဒါပဲသိဒီနှလုံးနဲ့သိဒါလဲတဲ့အဲ့ဒါရုပ်နာမောကိုတင်လိုက်တာသမာဓိလေးဖြစ်နေလေအဲ့တော့တင်းနာပေါ်ပေါ်တောက်နာပေါ်ပေါ်ထုံနာပေါ်ပေါ်စိတ်တသင်္ခါရမဖြစ်စီနဲ့ဝေဒနာတဏမကုစီနဲ့ ဝေဒနာတဏှာကုလို့အပယ်လေးပါလေးပဲထောက်ပြီးမိုးကြောခိုင်းရလူသေးလို့လူမဖြစ်တာသေရင်ဒီတိုက်သေးကြမှာပဲအဲ့တော့မကြက်မကြံမအားထုတ်တဲ့ယောဂီပုဂ္ဂိုလ်မှန်လို့ရတာတော့နာလိုက်တာကြိုက်လိုက်တာနဲ့ဆိုရင်သွားပြီးဆေးဖို့မကုနဲ့တော့မရဘူးဝေဒနာတဏှာကုပြီဖះဟောထားတာဝေဒနာတဏှာဥပါဒံဘောဇာတိတဲ့ဇာတိဖြစ်ကုန်ပြီခန္ဓာ၅ပါးဖြစ်ကုန်ပြီဒီလိုမှမသိပဲနဲ့နာရာကြီးသိတာယုံနာသိတာမဟုတ်ဘူးနာရာကြီးသိအလေးအကျင့်လည်းဝစီဘောမရှိဘူးမရှိတော့အဲ့တော့မှအခုဟာဝစီဘောလောက်ခိုင်းတာ အဲနင်းပလဲကဒကာမအကြီးတွေဒကာကြီးတွေဘီလင်းကဒကာကြီးတွေဒကာမကြီးတွေသေတတ်ဖို့ဟာကိုအခုလက်ကတင်ပေးနေတာနော်ဘာကိုသိရမလဲဝေဒနာတစ်ခုပေါ်လာလို့ရှိရဲ့တင်းနာပေါ်ပေါ်တောက်နာပေါ်ပေါ်ထုံနာပေါ်ပေါ်ပူနာပေါ်ပေါ်တင်မရဲလို့လည်းမသိနဲ့ခြေစလုံးရဲလို့လည်းမသိနဲ့လက်ရဲလို့လည်းမသိနဲ့ခေါင်းရဲလို့လည်းမသိနဲ့ကိုယ်ရဲလို့လည်းမသိနဲ့ဝေဒနာတွေဖြစ်လာလို့ရှိရဲ့ဘာကိုသိရပါလဲဩဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့သိလိုက် ဖောက်ပြန်တဲ့ရုပ်ဝေဒနာပဲအဲတယောက်ရှုလိုက်အဲ့ဒါလေးကိုအကုသိုလ်စိတ်နဲ့ကုသိုလ်စိတ်နဲ့ပြောင်းအဲအကုသိုလ်စိတ်ကတင်းနေတောင်းနေထုံနေကျင်နေဆိုတဲ့စိတ်ဝိပဿနာညာဝိပဿနာစိတ်ကဘယ်စိတ်လဲတဲ့အဲဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဆိုတော့ရုပ်နာကိုသိတဲ့စိတ်ဖောက်ပြန်တဲ့လက်ဥစိတ်ကလေးကဖောက်ပြန်တဲ့သဘောတရားလေးကိုသိလိုက်တာရုပ်လက္ခဏာတာမြင်ညလက္ခဏာကိုသိလိုက်တာရုပ်ကိုသိလိုက်တာလက္ခဏာကိုသိလိုက်တာနောက်စိတ်ကလေးကဝေဒနာသိလိုက်တာနာသိလိုက်တာ ဖောက်ပြန်တဲ့ရုပ်ဝေဒနာရဲ့လို့သိရတာပါလေတဲ့ဖောက်ပြန်တဲ့လက်ဥစိတ်ကလေးကဖောက်ပြန်တာကိုသိရတာရုပ်ကိုပိုင်းခြားသိတဲ့စိတ်နောက်စိတ်ကလေးကဝေဒနာသိရတာနာမ်ပိုင်းခြားသိတဲ့စိတ်အဲ့ဒီလိုနာမ်ရုပ်ကိုပိုင်းခြားသိမှနာမရူပပရိစ္ဆေဒညာရအဲဒီလိုမှမသိလို့ရှိရင်မြင်တာရုပ်သိတာနာခလေးလေးပဲသိတယ်လူသင်ထားရခန္ဓာကအကုသိုလ်စိတ်နဲ့ကုသိုလ်စိတ်နဲ့ပြောင်းအောင်အဲ့တော့အလင်းအမြန်ပြောင်းအဲ့ဒီလိုဖောက်ပြန်တဲ့ရုပ်ဝေဒနာတို့သိလိုက်ပြီဆိုနာမ်ရုပ်သိနေပြီရုပ်နဲ့နာမ်နဲ့သိနေပြီ ဖောက်ပြန်တဲ့သဘောတရားလေးကိုလက်ဦးစိတ်ကလေးကဖောက်ပြန်တဲ့သဘောတရားလေးကိုသိထားတာရုပ်ကိုပိုင်းခြားသိတာနောက်စိတ်ကလေးကဝေဒနာကိုသိထားတာနာကိုပိုင်းခြားသိအဲဝေဒနာတစ်ခုပေါ်လာလို့ရှိရင်ဖောက်ပြန်တဲ့ရုပ်ဝေဒနာပါလားလို့ဒီလိုသိလိုက်ကဲဖောက်ပြန်တဲ့ရုပ်ဝေဒနာကနေပြီးတခါပြောင်းအောင်မယ်ဖောက်ပြန်တဲ့ရုပ်ဝေဒနာဝေဒနာဒီနာနာဤသဘောဘာလို့တတ်တယ်လဲသူသဘောကြည့်လိုက်ဟောသုံးစိတ်ချက်ပြောင်းပြေးမယ်အဲပရိစ္ဆသမုပ္ပါလဲတဲ့စိတ်ပရိစ္ဆသမုပ္ပါရက်တဲ့စိတ် ပရိစ္ဆသမုပ္ပါလွတ်မြောက်သွားတဲ့စိတ်အဲသုံးလုံးနဲ့ပြေးမယ်များရမဟုတ်ဘူးဘာကြောင့်လဲတဲ့ဦးဇင်းတို့လည်းအတိတ်ကလည်းကျင့်လာတော့မရှိတဲ့စိတ်တွေဖြစ်လာခဲ့သေးတယ်အခုရှိတဲ့စိတ်ကိုကပရိစိတ်ကလေးကိုလွယ်လွယ်ကူကူနဲ့လောကကြီးမှာအခုခရီးသွားတဲ့ဥစ္စာလေမြန်နေနဲ့ဖော်ကာလေမြန်နေနဲ့သွားတယ်အခုနောက်ပိတ်ဆုံးသာသနာမှာပဂရိသာဝကပုဂ္ဂိုလ်တွေကဖော်ကာနဲ့သွားမယ်လေမြန်နဲ့သွားမယ်နိဗ္ဗာန်ကိုအဲဒါကြောင့်မလို့ ဝေဒနာတစ်ခုပေါ်လာရင်နားတယ်၊ကြိုက်တယ်၊ထုံတယ်၊ကျင်တယ်၊အောက်တယ်၊ပူတယ်၊အေးတယ်လို့များဒီလိုသွားမသိလိုက်နဲ့။အဲ့ဒီလိုသိတဲ့ပုံကိုယ်ကတော့အပယ်မလုပ်ဘူး။စိတ်ကလေးမြန်မြန်ပြောင်းပြစ်ပါ။တင်းနာပေါ်လာလို့ရှိရင်လည်းဖောက်ပြန်တဲ့ရုပ်ဝေဒနာပါလား။ဝေဒနာဒီနာမယ်။နာဤသဘောဘာလို့တက်လဲသူသဘောကြည့်လိုက်လို့ရှိရင်ခံစားတဲ့သဘောတရားလေးတွေ့လိမ့်။ဘယ်လိုခံစားတယ်လဲတဲ့။တင်းနာလည်းခံစားတယ်၊တောင်းနာလည်းခံစားတယ်၊ထုံနာလည်းခံစားတယ်၊အောက်နာလည်းခံစားတယ်၊ကြက်ထားလည်းခံစားတယ်။ ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားတယ်ရွတာလည်းခံစားတယ်ရိမ့်ရိုင်းနေတာလည်းခံစားတယ်ခံစားတဲ့သဘောလေးနာဖြစ်ဖြစ်ဆုံးသွားလိမ့်အဲယုံနာကိုလည်းပိုက်ချလိဝေဒနာကိုလည်းဝေဒနာခန္ဓာကိုသိလိုက်အဲနာယုတ်ကိုလည်းပိုက်ချလိဒါကြောင့်မလို့စိတ်ကလေးဟာပြောင်းပြလိုက်ပါတင်းနဲ့တောက်နဲ့ထုံနဲ့ကျင်းနဲ့အောင့်နဲ့လို့များဒီလိုမသွားမသိလိုက်ဒီလိုသိလိုက်လို့ရှင်စေကာနိစိတ်ကဒီစိတ်ဖြစ်နေလိမ့်မယ် အဲ့လိုသံဃာလာစမ်းကြည့်ခဲ့တာတိတ်နဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောင်းနဲ့ဆိုတော့ခွေးစီဝက်စီနွားစီကြက်စီဘဲစီဆဲစီဒီစီမျိုးကတော့လူတိုင်းစီအဲနွားပြရက်လိုက်တာပြေးတာပဲခွေးပြရက်လိုက်တာကိန်းကိန်းနဲ့អော်ပြေးတာပဲနာတာကြီးစီတို့အဲဒီလိုမသိရဘူးဥပါဒါမဖြစ်အောင်ဥပါဒါစိတ်လော့အောင်ဥပါဒါခန္ဓာ၅ပါးမဖြစ်အောင်ဝေဒနာတဏှာမကိုရအောင်အဲဘယ်လိုရှိရမလဲယုံနာကိုသိရတင်းတာပေါ်လာလို့ရှိရင်တင်းတယ်လို့ဘာမသိပဲနဲ့အော်ဖောက်ပြန်နေတဲ့ရုပ်ဝေဒနာပဲဒီလိုသိလား ဝေဒနာဒီနာဟောနာစိတ်ကိုပြောင်းလိုက်ဖောက်ပြန်တဲ့ရုပ်ဝေဒနာကိုလည်းဦးသိလိုက်ဖောက်ပြန်တဲ့ရုပ်ဝေဒနာကနေပြီးတော့ဝေဒနာကနေပြီးနာစိတ်ကိုပြောင်းနာကိုသိလိုက်ဝေဒနာဒီနာမှာလားပြောင်းလိုက်တယ်နာဤသဘောဘာလို့တက်လဲသူသဘောရှင်းလိုက်လို့ရှိရင်ခံစားတဲ့သဘောတရားလေးတွေ့နေမယ်အဲ့ဒီလိုသဘောလေးသိလိုက်ပြီဆိုလို့ရှိရင်အဲတီးအောင်သာရှုလိုက်အလေးအကျင့်ဝတိဘောလုပ်လိုက်စိတ်ပြောင်းနေအောင်ဝိပဿနာတရားကျင့်ကြအထုတ်တဲ့ယောဂီပုဂ္ဂိုလ်ကအသေးချင်းအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကလေးပြောင်းတာအဲ အခုကုသိုလ်စိတ်ကလေးကိုပေးနေတာဒါကြောင့်မလို့တင်းနေတောင်းနေထုံနေကျင်းနေလို့မသတ်မှတ်ပါနဲ့ဝေဒနာပြင်းလိုက်ကျင်းကျင်းလေးရှူသွားအဲဒီတော့ဘုရားကဟောထားတယ်သရာရဲ့ဝရိယရဲ့တတိရဲ့သမာဓိရဲ့ပညာရဲ့ဘုံငါးပါးသရာဆိုတာဘာလဲငါဆရာခိုင်းနေလို့ပဲဟိုပြောင်းပြန်လာနေတဲ့ဘုရားငါးစုသဘုရားငါးစုမှာလက်ထက်မှာသာပေါက်ချနေတဲ့ဘိဒကသုံးပုံပြောင်းပြန်လာနေတဲ့ဖုတိလမထေရကြီးကိုရင်လေးခိုင်းတာကိုအဲလုံတော့တာပဲဒါကြောင့်လဲ သစ္စာလေးပါးတရားတော်များကြီးကိုလိုချင်လို့သစ္စာလေးပါးတရားတော်များကြီးလိုချင်တော့ကိုရင်လေးခိုင်းလိုက်လောက်တာပဲကိုရင်လေးကလေးပဲဘိုက်နဲ့သွားဆိုသွားတာပဲရေကန်တဲ့ကိုဇောက်ထိုးဆင်းဆိုဆင်းတာပဲအဲဘာကြောင့်လဲတဲ့တရားလိုချင်တာကိုအဲဒီတော့အခုရှင်ပလဲကဒကာကြီးတွေဒကမာကြီးတွေဘေးလင်းကဒကာကြီးတွေဒကမာကြီးတွေတရားလိုရင်လို့ရှင်ကိုရင်လေးခိုင်းတယ်လို့လို့အဲဖော်ထိတ်ရမထေကြီးတော့ကိုရင်လေးခိုင်းတာလောက်တာအဲဒီတော့ကိုရင်လေးခိုင်းတယ်လို့လောက်လို့ရှိရင် ကိုရင်လေးခိုင်းလို့လောက်တာဖုတိလမထေကြီးကလက်ဦးတော်ကတော့ပိဋကမှန်တက်နေတာပေါ့လေအဲကိုရင်လေးစီရဟန္တာကြီးတွေကလွှဲချရကိုရင်လေးစီရောက်တော့ကိုရင်လေးကတခါလေကမ္မထံတရားပေးအခုလည်းပဲတခါကမ္မများကရာဘောဝရိယဘောတတိဘောသမာဓိဘောပညာဘောဘုံငါးပါးလက်ကင်ထားဘုံငါးပါးလက်ကင်ဆိုတာကရာဘောဆိုတာပဲလားလေငါဆရာခိုင်းတဲ့လုပ်ဒီလိုစိတ်ကလေးပြောင်းလိုက်ရင်ဒီလိုစိတ်ကလေးပြောင်းလိုက်အဲစိတ်ကလေးပြောင်းပေးပါအဲမထားနဲ့ဆိုမထားနဲ့ ဆိုးအောင်လိုက်ကြည့်ဆိုဆိုးအောင်လိုက်ကြည့်ပါအဲ့ဒါပါလေတဲ့ဆရာကခိုင်းနိုင်လှုပ်လှုပ်တော့မယ်ငါဖရတဲ့ခန္ဓာ၅ပါးလှူပြီးပြီကမ္မထာဆရာလည်းခန္ဓာ၅ပါးလှူပြီးပြီသေခြင်းလည်းသေရောဒီဒီတရားတစ်ထိုင်မှာပြည့်ငါဆရာခိုင်းနိုင်ငါလှုပ်တော့မယ်ဆိုတဲ့ခန္ဓာ၅ပါးလည်းလှူပြီးပြီအဲအဲ့ဒါသရာစိတ်ပဲဝရိယတဲ့သရာဘောသရာဆရာခိုင်းနိုင်လှုပ်တာသေခြင်းလည်းသေရောဆိုတာဒီစိတ်ဝရိယဆိုတာဘယ်ဟာလဲဝရိယစိတ်သရာစိတ် သရာစိတ်ကဲဝရိယစိတ်ကဲစတိစိတ်ကဲသမာဓိစိတ်ကဲပညာစိတ်ကဲဟောသရာဘောရဒါရပိုးတတ်ထားတာလေသရာဘောရဝရိယဘောရတတိဘောရသမာဓိဘောရပညာဘောရဘုံငါးပါးစာထဲမှာဒီလိုပါတယ်အဲစာထဲမှာဒီလိုပါတော့တောက်တဲ့ပုံကုန်မဲ့လေသရာဆိုတာဘယ်ဟာလဲဝရိဝရိယဆိုတာဝရိယစိတ်ဆိုတာဘယ်စိတ်လဲတတိဆိုတဲ့စိတ်ကဘယ်စိတ်လဲသမာဓိစိတ်ဆိုတာဘယ်စိတ်လဲပညာဆိုတာဘယ်ဟာလဲဆိုတော့မသိဘူးအဲဒီတော့စိတ်ဘာသာလို့ခွဲမယ် တရားစိတ်ဆိုတာငါဆရာခိုင်းလို့လုပ်မယ်သိခြင်းလည်းသိရောအဲအယုတ်ကြည်ကြည်အေကလူသိရင်သိမသိတရားရဟဲ့ဆိုပြီးတော့အဲ့ဒါတရားစိတ်ပဲဝရိယဆိုတာသံဃာလာဇန်တည့်တဲ့ကဒကမာကြီးတွေဒကာကြီးတွေဒကာ6ပေါက်ကအာယုံနောက်ကိုထွက်ပြီးနေတဲ့နာဒီနာလေးဟာကိုမထွက်ရအောင်ထိမ့်သိမ့်စောက်ရှောက်တယ်ဝရိယနဲ့ထွက်သွားမှာသို့လို့ဝရိယနဲ့ထိမ့်သိမ့်စောက်ရှောက်တာမထွက်ဖို့နာလေးဟာအပြင်ဘက်အဲ နာလေးအပြင်ဘက်မထွက်အောင်ဝရိယနဲ့ထိမ့်သိမ့်စောင့်ရှောက်ထားတာအဲ့ဒါပါလေတဲ့ဝရိယစိတ်ခေါ်တယ်ဝရိယဘိုးအယုံကြည်ကြည်အိခန့်သွေးရင်သွေးဟဲ့ငါဆရာခိုင်းနေလို့မယ်ဆိုတာသရာဘိုးဝရိယဘိုးဆိုတာနာလေးအပြင်ဘက်မထွက်အောင်ထိမ့်သိမ့်စောင့်ရှောက်တာအဲ့ဒါဝရိယဘိုးစတိတဲ့အစ္ဆတသန္တာကမဟာဘုတ်တက်ကြီးလေးပါပေါ်လာတဲ့အချိန်ကတင်းတဲ့ဝေဒနာတွေတောင်းတဲ့ဝေဒနာတွေထုံလာတဲ့ဝေဒနာတွေအောင့်တဲ့ဝေဒနာတွေအကုသိုလ်စိတ်တွေဖြစ်နေတယ် အဲ့ဒီအကုသိုလ်စိတ်ဖြစ်နေတဲ့စိတ်တွေကိုအကုသိုလ်စိတ်ဖြစ်မှာဆိုလို့တတိကနေပြီးကိုယ်တို့စိတ်ကလေးတင်ထားဘယ်စိတ်လဲရအဲတင်တယ်လို့မရှိဘူးမင်းဖောက်ပြန်တဲ့ယဝေဒနာတောင်းတာလည်းမဟုတ်ဘူးဖောက်ပြန်တဲ့ယဝေဒနာထုံတာလည်းမဟုတ်ဘူးဖောက်ပြန်တဲ့ယဝေဒနာကြိုက်တာလည်းမဟုတ်ဘူးဖောက်ပြန်တဲ့ယဝေဒနာကြက်တာလည်းမဟုတ်ဘူးဖောက်ပြန်တဲ့ယဝေဒနာတတိခေါ်တယ်အဲ့ဒါအကုသိုလ်စိတ်ကနေပြီးကုသိုလ်စိတ်ကလေးပြောင်းဝင်တာအဲ့ဒါတတိသမာဓိသမာဓိဆိုတာဘယ်ဟာလဲ ဖောက်ပြန်တဲ့ရုပ်ဝေဒနာကနေပြီးစိတ်ကလေးပြောင်းသွားတယ်ဖောက်ပြန်တဲ့ရုပ်ဝေဒနာဝေဒနာဒီနာပါလားနာဤသဘောပါလို့တတ်လဲသူသဘောလိုက်ကြည့်လိုက်တဲ့အချိန်ခါတင်းတာလည်းခံစားတယ်တောက်တာလည်းခံစားတယ်ထုံတာလည်းခံစားတယ်အောင့်တာလည်းခံစားတယ်ကြက်တာလည်းခံစားတယ်ပူတာလည်းခံစားတယ်အေးတာလည်းခံစားတယ်လှုပ်တာလည်းခံစားတယ်ရင်းရိုင်တာလည်းခံစားတယ်ဆိုတာနာလို့ဟာမပြောင်းမလွှဲပဲနဲ့အေကောဓမောနာဣ လက္ခဏာသာမြင်ရလက္ခဏာပေါ်မှာမပြောင်းမလဲနဲ့တည်ကြည်ပြီးတော့စိတ်တစ်ခုတည်းဖြစ်နေလက္ခဏာစိတ်တစ်ခုတည်းနာလက္ခဏာစိတ်တစ်ခုတည်းဖြစ်တာအဲ့ဒါပါလေသမာဓိပဲပညာဆိုတာပါလေငါဘယ်တော့မှအပယ်လေးပါမကြတော့ဘူးငါမိစ္ဆာဒိဋ္ဌိပြုတ်ပြီးသမာအတိကာလဝိမု ക്തി စိတ်ဖြစ်နေပြီကာလသုံးပါလွတ်မြောက်နေတဲ့စိတ်ဖြစ်နေပြီလို့အဲ့ဒီလိုသိတာပညာပဲအဲအဲ့ဒါကြောင့်မလို့ဒကာကြီးတွေဒကာမကြီးတွေ အဲဗလာဘူဝရိယဘူတတိဘူသမာဓိဘူပညာဘူဘုံ၅ပါးလက်ကင်ထားပြီးတော့ကြိုးစားအထောက်ပါအဲဖေးခြင်းနဲ့ဖေးရောအယုတ်ကြည်ကြည်အိမ်ခံပြက်ခြင်းနဲ့ပြက်ရောဆိုတာတထိုင်နဲ့လည်းလွတ်တယ်သတိပဋ္ဌာန်တရား၄ပါးနဲ့လိုက်တာကလောစိတ်ကလေးကတော့အာနာပါနသတိကိုယူလိုက်တယ်ဒေါနာလေးသိလိုက်တယ်ကာနာလေးသိလိုက်တယ်ဒေါနာလေးသိလိုက်တယ်ကာနာလေးသိလိုက်တယ်ရာရာထိုင်မှများလာတော့အောက်ကအမှန်နဲ့ကိုယ်နဲ့တွေးလိုက်တဲ့အချိန်ကဖသဝေဒနာဖြစ်လာတယ်ရုပ်တွေဖောက်ပြန်တယ် ဖောက်ပြန်လာတဲ့အချိန်ခါကျတော့နာရီကတောနဲ့ကန်နဲ့မသိတော့ဘူးဝေဒနာသွားသိလိုက်တယ်နာဝေဒနာသွားသိလိုက်တော့အော်နာငါထားတာကနာရီကထားမနေတော့ပါလားဝေဒနာသွားသိလိုက်ပြီဝေဒနာသွားသိလိုက်တော့ဝေဒနာသတိပဋ္ဌာန်ဝေဒနာသတိပဋ္ဌာန်ကနေပြီးတော့ဝေဒနာကိုနာတာမသိပဲနဲ့ဖောက်ပြန်တဲ့ရုပ်ဝေဒနာကနေပြီးဝေဒနာဒီနာနာဤသဘောဘာလို့တာလူသဘောလိုက်ပြီးကြည့်ပြီးတော့ခံစားတဲ့သဘောလေးကိုဆောင်းအောင်လိုက်ကြည့်စိတ်ဓာတ်သတိပဋ္ဌာန်ရောက်သွားအဲ့ဒီတထိုင်နေနဲ့အပယ်လွတ်တယ်စိတ်ဓာတ်သတိပဋ္ဌာန်ရောက်သွားပြီဆိုရင် ခံစားတဲ့သဘောလေးကိုဆုံးအောင်လိုက်ကြည့်လိုက်ဆုံးအောင်လိုက်ကြည့်လိုက်ပြီဆိုလို့ရှိရင်နာဣလက္ခဏာဆုံးသွားလိမ့်ဆုံးသွားပြီဆိုလို့ရှိရင်တထိုင်နဲ့အော်ငါသိလို့ရှိရင်ဒီရုပ်နဲ့ဒီနာဒီလိုပဲဖြစ်လာမှာပဲဒီလိုပဲဖြစ်လာလို့ရှိရင်ဖြင့်ဒီစိတ်ကငါထားပြီးလိုက်ရတော့မှာပါလားအကုသိုလ်စိတ်ကနေပြီးအဲဝိပဿနာညာဝိပဿနာစိတ်မက်စိတ်နဲ့ငါမက်ကုသိုလ်စိတ်နဲ့ငါလိုက်ရတော့မှာပါလားဆိုတာသိဟောသိရင်ငါဘယ်စိတ်နဲ့သိမလဲနာဣလက္ခဏာ ခံစားတဲ့သဘောတရားလေးနဲ့ပြစ္ဆုတ်ပန်စိတ်ဟာကိုရုပ်ဝေဒနာနဲ့ခံစားတယ်ခံစားတဲ့သဘောလေးနဲ့ဒီစိတ်နဲ့ငါရွှေရတော့မှာပါလားဆိုတာအရိယာများသိတာဗျပုရုဇဉ်များတော့ဘာမှမသိဘူးဒါကြောင့်ပျော်ပျော်ကြီးနေနေတာပေါ့မကြောက်ဘူးဘာမှလည်းမသိဘူးမိမိမောမောနဲ့မောဟကြီးနဲ့နေတယ်မောဟကြီးနဲ့ချုပ်တယ်တိရစ္ဆာန်ဖြစ်တာပဲအဲကျိုးသားပါဗလာအရေးကြီးတယ်အယုတ်ချေချေရေခံကလူသိရင်သိမသိတရားရဆိုတာရှင်းတဲ့ပုဂ္ဂိုလ်ဟာအလောက်ကြီးဒီသာသနာမှာအဲ ပဂရိသာဝကပုဂ္ဂိုလ်တွေပောတာပန်တွေသရဂန်တွေအနာဂန်တွေယဟန္တာတွေဖြစ်မယ်။သွားလိမ့်မယ်နိဗ္ဗာန်ကိုမကျင့်တဲ့ပုဂ္ဂိုလ်ကဘယ်သွားမလဲတဲ့။ရေသေးကြချောင်းလိမ့်မယ်။ကြံနေကကြောင်ကစားအောင်မယ်။အဲကျိုးသားကြကျင့်တဲ့ပုဂ္ဂိုလ်မှလွတ်မှာ။ပမာရီလည်းရှိတာလေ။ပမာရီရှိလို့မြင်လိုက်တယ်။မြင်လာပြီဆိုရင်ကြောက်လိုက်တယ်။ကြောက်လာပြီဆိုရင်မြင်မှလည်းလွတ်အောင်ရှောင်နိုင်တယ်။မမြင်ရင်ဘယ်တော့မှကန်းနေတဲ့ပုဂ္ဂိုလ်ဘယ်တော့မှမရှောင်နိုင်ဘူး။တဲ့တဲ့တိုးတာပဲ။ ငွေကြီးကိုမမြင်တော့ငွေကြီးတက်ရင်ငွေကြိုက်တာပဲငွေကြိုက်သေးတာပဲအဲမြင်အောင်လုပ်ကျိုးသားကြတထိုင်နဲ့ရဝေဒနာတစ်ခုပေါ်လာရင်တင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့အောက်နဲ့လို့များဒီလိုသွားမသိလိုက်ဒီလိုသိလိုက်ရင်ကိုရှိုးနေရောပြေရင်ဒီစိတ်နဲ့သိရောဒီစိတ်နဲ့သိပြီဆိုရင်ငွေကြိုက်သေးပြီအဲဒီစိတ်နဲ့သိပြီဆိုရင်မရှိတဲ့စိတ်နဲ့သိတာကိုအကုသို့စိတ်နဲ့ဝေဒနာတဏှာကုသွားပြီ တင်းတယ်လို့ပြောလိုက်ရင်တင်းတယ်ပရမသစ္စာနဲ့မှာတင်းတယ်တောင်းတယ်ထုံတယ်ကျင်းတယ်အောင်တယ်ပူတယ်အေးတယ်လှုပ်တယ်ရွတယ်လို့ပရမသစ္စာနဲ့မှာမရှိဘူးရုပ်ဤသဘောတရားနာဤသဘောတရားသဘာဝလက္ခဏာသာမြင်ရလက္ခဏာဒါပဲရှိရုပ်သဘောနာသဘောရုပ်နဲ့နာနဲ့သဘောတရားပဲရှိဒီသဘောတရားကိုမသိဘူးတင်းတယ်တောင်းတယ်ထုံတယ်ကျင်းတယ်အောင်တယ်လို့ဒီလိုသွားသိဒီလိုသွားပြီးတော့သွားရောက်တရားလေးဆက်ဆက်ဒါကြောင့်မလို့ကျေသာအထုတ်ကြပါလှုပ်ကြပါလို့တိုက်တွန်းပါတယ်အပယ်လေးပါကိုရက်စင်ပါဆိုလို့အဲ ဒီသာသနာကြီးနဲ့မိလိုက်ပြီဆိုလို့ရှိရင်ဘုရားရှင်စိတ်တွေမဖြစ်အောင်လို့ဘုရားရှင်စိတ်တွေဖြစ်တဲ့ဘုရားနာကတ်နေပြီးတော့ဘုရားနာကိုကတ်နေပြီးတော့ဘုရားကြီးကြောခိုင်းတယ်ဗျရှင်စိတ်တွေဘာကြောင့်လဲတဲ့ဟင်းဘုရားကိုတော့မင်းနေတယ်သာသနာကြီးမင်းနေတာဘုရားသာသနာမင်းတာဘုရားမင်းတာပဲအဲအဲ့တော့အမေကျော်ထွေးတော်မလွန်ညနဲ့အယိမရိယမြတ်စွာဘုရားအရင်ကိုကနိဗ္ဗာန်ကိုတွားနိုင်ပါလေရသားနဲ့အယိမရိယများမဆောင်နဲ့အပယ်ကျသွားရင်အယိမရိယနဲ့ထင်တာပွင့်တော့အဲအဲ့တော့ကြိုးစားပြီးတော့အားထုတ်ကြ ဒါကြောင့်လေဒီသာသနာမှာဖယားနဲ့ပါသွားတာတဝက်ကျော်ရောအခုနောက်ပိတ်ဆုံးသာသနာမှာအဲတက်မဲ့သောတာပန်နေသရာဂဏီအနာဂဏီသရာဂဏီသောတာပန်နေအနာဂဏီအိမ်ကျိုးအိမ်ရမှာရှိလိမ့်မယ်အဲမကျင့်ရင်ကတော့ပုရုဇင်ကတော့မကျင့်ရင်တော့ဘယ်တော့သွားမလဲအဲအရိယာတွေအိမ်ကျိုးအိမ်ရမှာနေလိမ့်မယ်ကျင့်ရင်ရမယ်မကျင့်ရင်တော့ဘယ်တော့မှမရဘူးအဲ့လိုကြိုးစားပြီးတော့သရာဝရိယတတိသမာဓိပညာဖို့ကဘုံငါးပါးလက်ကင်ထားပါကြိုးစားပါအဲ ထုံတယ်ကျင်းတယ်အောင့်တယ်ပူတယ်အေးတယ်ဆိုတဲ့ဥပါဒာတွေချုပ်ဘာကြောင့်ချုပ်တယ်လဲတဲ့သမာဓိလေးယုံနာမဟုတ်စိတ်ကလေးတင်ထားတယ်ဖောက်ပြန်တဲ့ယုတ်ဝေဒနာပဲဟောသိဖောက်ပြန်တဲ့ယုတ်ဝေဒနာပဲဝေဒနာဒီနာပါလားဟောဒီလိုသိလိုက်ပြီဆိုရင်ကိုကျိုးနေတော့မယ်အဲ့တော့စူးစမ်းအထောက်ပါအဲ အကုသိုလ်စိတ်ကိုကုသိုလ်စိတ်ကလေးကိုပြောင်းထားပါနတ်ပြေသွားတဲ့စိတ်အပေကြမဲ့စိတ်နတ်ပြေသွားမဲ့စိတ်ကဖောက်ပြန်တဲ့ရုပ်ဝေဒနာဝေဒနာဒီနာနိုင်သဘောဘာလို့တတ်တယ်လဲခံစားတယ်ခံစားတဲ့သဘောလေးကိုဘယ်လိုခံစားလဲသဘောလိုက်ကြည့်အဲ့ဒီခံစားတဲ့သဘောလေးနဲ့သေဂာနီးဆက်ဆက်ချုပ်မယ်ဆိုရင်နတ်ပြည်၆ဆသွားပါလိမ့်မယ်တင်းလိုက်တာတောက်လိုက်တာငါရှင်တဲ့ကကြက်လိုက်တာငါတော့ဖေးရတော့မယ်လူးလိုက်သေးပြီဆိုရင်ခွေးဒီဝက်ဒီနွားဒီရေတဲ့ငါးဒီအမဲနွားဒီအဲ့ဒါစားထားတာဒီအဲ့ဒါဒီခံရတော့မယ်မှာအဲ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 အဲ့တော့ဒီလိုမဖြစ်အောင်ကြိုးစားပြီးအထောက်ပါအဲတရားစိတ်တင်ပါဝေဒနာတစ်ခုပြင်လာရင်ငါမမဟုတ်ပဲရုပ်ကဖောက်ပြန်နေတဲ့နာကဝေဒနာခံစားတယ်နာနာဟာရုပ်ဝေဒနာခံစားတာပဲရှိနာတယ်လည်းမရှိကြိုက်တယ်လည်းမရှိထုံတယ်လည်းမရှိ အောင့်တယ်လည်းမရှိကြက်တယ်လည်းမရှိပူလို့မရှိအေးလို့မရှိအဲနာအိလက္ခဏာပြစ္ဆုတ်ပံခံစားခြင်းသဘောတရားလက္ခဏာသာမြင်ရတာရှိအဲဒီတစ်ခုလည်းသိတာ များများမသိတာခံစားတဲ့သဘောလေးသာသိတာဝေဒနာပြင်းပြင်းလေးရှူသွားဝေဒနာပြင်းပြင်းလေးရှူသွားတော့မလျှော့နဲ့ရှင်းစိတ်ကတော်ရင်နောက်စိတ်ကတွန်းတယ်အယိုးကြည်ကြည်အေခါလူသိရင်သိမသိတရားရဒီစိတ်ကိုထားငါမမဟုတ်ပဲတင်းတာလည်းမဟုတ်ဘူးတောင်းတာလည်းမဟုတ်ဘူးနာဟာဝေဒနာခံစားနေတယ်ခံစားတဲ့သဘောသာရှိတယ် နာတယ်လက်နာတယ်ကြိုက်တယ်ထုံတယ်လက်ပဲကြည့်ပဲဆိုတာမရှိတဲ့တရားပဲရှိတဲ့တရားကဘာလဲနာဣသဘောတရားနာဣလက္ခဏာခံစားတဲ့သဘောတရားပဲရှိပါလားလို့ဒါကတိဝေဒနာပြင်းပြင်းလေးရှူသွားတာရှော့မပေးပါနဲ့ဝေဒနာကိုကုံဆုံးအောင်တိုက်စိတ်တသတိမှရအောင်အခုဝေဒနာခံစားနေပြီနာအဲ့ဒါပါလဲဝေဒနာခံစားနေဝေဒနာသတိပ္ပာအဲမပြင်းကြနဲ့နော်ဓမ္မကြီးတွေတရားကြီးတွေမပြင်းနဲ့ သေရင်ပြင်လို့ရမလားအပယ်လေးပါကြောက်အောင်လို့တထိုင်နဲ့ပေးတာကရာအရေးကြီးတယ်တော်လည်းမတော်နဲ့အပယ်မှခံပြီးတော့ဗျာချွေးလုံးတစ်ပါးလုံးကြအောင်အော်နေတာဗျအဲအပယ်လေးပါးကိုလွတ်အောင်လို့ဒကာကြီးဒီဒကမကြီးတွေလည်းသရာရှိဖို့အရေးကြီးတယ်နာလိုက်တာတော်မှပဲလို့ပြင်လိုက်တယ်တော်လိုက်ပြီဆိုရင်အဲပေးသေးချာချာတင်ပေးရတဲ့ပုဂ္ဂိုလ်ကလက်မြောက်တာပဲအဲ့ဒါကွန်လန်သွားပြီလော့သွားပြီအဲ ဝန်ခံသွားပြီမစားရရဘူးငါအပယ်ကျသွားပြန်ပြီနတ်ပြည်တင်တာမရလိုက်ဘူးအခုကနတ်ပြည်လားတင်တာအရေးကြီးတာကဘာလဲသလားပဲကြိုးစားပါရှေ့စိတ်ကတော်ရင်နောက်စိတ်ကတော်တယ်သိရင်လည်းသိရောဆိုတဲ့တထိုင်နဲ့လွတ်တယ်ဒီဝေဒနာကြီးမြဲနေတဲ့တရားမဟုတ်ဘူးဖြစ်လာရင်သူပြက်မှာတင်းနာကပေါ်လာတယ်တင်းနာပြက်သွားမှာပဲ တောင်းတာကပေါ်လာရင်တောင်းတာလည်းပြတ်သွားမှာမြဲနေတဲ့တရားမှမဟုတ်ပါဝေဒနာဒီမမြဲတဲ့တရားနာနာလည်းမမြဲတဲ့တရားရုပ်ကလည်းမမြဲတဲ့တရားမမြဲတဲ့တရားတွေမြဲတယ်လို့ကိုကထင်နေတာနာတယ်မခံနိုင်ပါဘူးဆိုမြဲတယ်လို့သတ်မှတ်တာအဲ့ဒါကြောင့်မလို့ကြိုးစားပါရှေ့စိတ်ကတော်ခြင်းနောက်စိတ်ကတွန်းတဲ့အယုစီကြည်အေးခန်းခါလူသေးရင်သေမသေးတရားရဟဲ့ဆိုတဲ့ဒီသရာစိတ်ထားရင်အဲဖရာရထားတဲ့သစ္စာလေးပါရပါတယ်အဲဒုက္ခကြီးကိုသံဃာလာဇန်တည့်တဲ့က ဒီဝေဒနာဘဝတဏှာကိုနေတာမသိဘူးနာလိုက်တာဆိုတဏှာဖြစ်သွားပြီကြိုက်လိုက်တာဆိုတဏှာဖြစ်သွားပြီအကြောင်းပေါ်သွားပြီဝေဒနာဘောကနေအကြောင်းဝေဒနာဘောကနေပြီးအကြောင်းသမုဒိယကြောင့်အကျိုးတရားပဲဝေဒနာလောဘစိတ်နဲ့ပိတ်တာဖြစ်တော့မယ်အကျိုးတရားခန္ဓာ၅ပါးဖြစ်တော့ဒုက္ခသစ္စာကြီးရပြီဒုက္ခနဲ့သမုဒိယချုပ်ငြိမ်းသွားပြီဆိုရင်အဲနိဗ္ဗာန်ရပြီဒုက္ခအရေးကြီးတယ်ဒုက္ခမြင်ပြီဒုက္ခမြင်ရင်သမုဒိယမြင်မယ်သမုဒိယမြင်ပြီဆိုရင်နဲ နိရောဓမြင်မယ်နိရောဓမြင်ရင်မဲကလည်းမြင်သစ္စာလေးပါဒီဒုက္ခဘာကြောင့်ဖြစ်တယ်လဲဆိုလို့ရှိရင်ဒုက္ခသမှုရိယဒုက္ခသမှုရိယခြုံရိပ်အောင်ပေးနေတာအဲဒုက္ခသမှုရိယဘာလဲတင်းတာပေါ်လို့တင်းတယ်လို့သိလိုက်ပြီဆိုရင်တင်းတယ်လို့သွားသိလိုက်ရင်တင်းတယ်လို့ဖြစ်ပြီဆိုဝေခန္ဓာငါးပါးဖြစ်သွားပြီဝေဒနာတဏှာကုသွားပြီတင်းတာကြီးကိုဆွဲလန်းသွားပြီသင်္ခါရကပြုတ်ပြင်ပေးလိုက်ပြီတော်လိုက်ပြီခန္ဓာငါးပါးဖြစ်သွားပြီ ဒါကြောင့်မို့တင်းတယ်လို့မသိပါနဲ့ဒုက္ခသမုဒယတင်းတယ်တောင်းတယ်လို့ဒီလိုသွားလိုက်ပြီဆိုရင်ဒုက္ခသမုဒယပဲဝေဒနာခံစားရရင်ပြင်းပြင်းလေးရှုသွားပါဒုက္ခသမုဒယပဲအဲဒုက္ခသမုဒယခြုံငိမ့်မှနိဗ္ဗာန်ရအဲဒုက္ခသမုဒယခြုံငိမ့်မှဘယ်လိုရှုရမလဲဝေဒနာတစ်ခုပေါ်လာရင်တင်းတယ်တောင်းတယ်ထုံတယ်ကျင်းတယ်လို့မသိဘဲနဲ့ဒုက္ခသမုဒယဖြစ်သွားလိမ့်မယ်ဒုက္ခပေါ်ဒုက္ခဆင်းလိမ့်မယ်အဲဒုက္ခပေါ်ဒုက္ခအဲဒုက္ခသမုဒယ အဲ့ဒီဒုက္ခသမုဒယမဖြစ်အောင်ဝေဒနာလီနာနာဤသဘောဟာဘာလဲခံစားတယ်ခံစားတဲ့သဘောလေးကိုသိလိုက်ပြီးဒုက္ခသမုဒယလွတ်သွားပြီချုပ်ငြိမ်းသွားပြီခန္ဓာငါးပါးလည်းလွတ်သွားပြီဝေဒနာလည်းလွတ်သွားပြီအဲဒုက္ခသမုဒယချုပ်ငြိမ်းသွားပြီအဲနာဤလက္ခဏာခံစားတယ်ဆိုနာသူကြိုက်သူလည်းမရှိတော့ဘူးဥပါဒာယုတ်ချုပ်သွားပြီဖြစ်ပြက်လည်းဆုံးသွားပြီကြိုးစားပါမလျှော့နဲ့တော့ဝေဒနာခံစားပြင်းပြင်းလေးရှူသွားဓမ္မကြီးတွေ ပြင်မြမပြက်လိုက်နဲ့တော်မပြက်လိုက်နဲ့အသက်ကြီးတွေကကျွေးပြီး40 50 60နဲ့ပင်ရိုင်းခြေောက်တစ်ဖက်ကလှမ်းနေပြီတစ်ဖက်ကကျွေးပြီးပင်ရိုင်းချတော့မယ်လှမ်းပြီကဲစိတ်တွေလည်းမသိသေးဘူးအဲအသက်တွေကတော့ကြီးလာနေပြီကံကုန်တော့မယ်ဗျာအတိတ်ကဒါနကုသိုလ်ကံသီလကုသိုလ်ကံလေးကြောင့်အသက်ကြီးကရှင်းနေတယ်သီလကုသိုလ်ကံလေးကြောင့်အသက်ကြီးရှင်းနေတယ်ကံကုန်ရင်ကဲဘယ်စိတ်နဲ့သိကြမလဲဆိုတော့စိတ်လည်းမသိဘူးစိတ်မှမသိတဲ့ပုဂ္ဂိုလ်ကတော့ရေစုံမျောရောအဲ ဒါကြောင့်မလို့ကြိုးစားအားထုတ်ကြပါလို့တရားဓမ္မများအသိပေးပါတယ်ချုပ်မှနာချုပ်ရုပ်မချုပ်ရင်နာဘယ်တော့မှမချုပ်အဲ့တော့ဝေဒနာမကုံဆုံးပဲနဲ့ထားသွားတော့ဟောနာမကြည်တော့ပါဘူးဗျာမူးနောင်နောက်ကြီးအဲတခါတော့တင်းတင်းတင်းကြီးတောင်းတောင်းတောင်းကြီးဖြစ်ပြီးတော့အဲ့ဒါရုပ်ကမချုပ်တော့နာကလည်းမချုပ်ဘူးခံစားနေရအဲ့တော့သဘောလေးကိုဆုံးလိုက်ကြည့်ပါနာမ်ပဲလို့ခံစားတယ် ဆိုတော့သဘောတရားလေးကိုသူတွေချာရလိုက်ပါအဲမကုံရင်မထားနဲ့ကုံမထားပါမကုံမဲနဲ့ထားလိုက်တော့နေလို့လည်းမကောင်းဘူးတရားအရေးကြီးတာပေါ့လေသဘောကလေးကိုလိုက်နေပါသဘောဟုတ်မှလောကုတ်ဆိုရတာပဲခင်ဗျာသူသဘောပဲလို့ခံစားကြလဲဆိုနာဤသဘောကိုလိုက်ပါ သဘောတရားကိုခံစားတဲ့သဘောတရားလေးပြစ်စုံပါကြိုက်လို့လည်းမရဘူးတွယ်လို့လည်းမရဘူးအလုံးလည်းမရှိဘူးအရှိလည်းမရှိဘူးအတူလည်းမရှိဘူးပြစ်စုံပါခံစားတတ်တဲ့သဘောတတ်တဲ့ကလေးအဲအခုပြောနေရတာကပြဉ္ညာလို့ပြောနေရပါလေသဘောလေးဟာပြစ်စုံပါခံစားတဲ့သဘောလေးကိုသိနေဖို့အရေးကြီးပြောလိုက်ရင်ပြဉ္ညာသဘောတရားဘယ်လိုလုပ်ပြောမလဲကြိုက်လို့လည်းမရဘူးသဘောတရားတွေကအဲ့ဒါကြောင့်မလို့

ကြိုးစားပြီးတော့သဘောလေးကိုကုံစင်အောင်လိုက်ပါမကုံမချင်းမထားနဲ့နော်ကုံမကုံတဲ့ပုံကမထားပါနဲ့တထိုင်နဲ့နဲ့အပယ်လေးပါတော့အောင်လို့ပေးနေတာအဲကုံမထမကုံရင်မထားနဲ့အယုတ်ကြည်ကြည်အေးခါပေးရင်လည်းပေးရောဟဲဆိုတဲ့ဒီစိတ်ကိုထားသရာပဲပေးလည်းမသေးနိုင်ဘူးသဘောကိုစောင့်လိုက်ကြည့် တကောလုံးဖြန့်ရှူလိုက်ပြီဆိုရင်ခဏကြေသွားတာပဲခဏကြေသွားပြီဆိုရင်ခံပါခွင့်ရသေလည်းမသိနိုင်ဘူးသူကသူနာခံစားနဲ့ငါလည်းမရှိဘူးသူလည်းမရှိဘူးရုပ်ဝေဒနာနာခံစားတဲ့လက္ခဏာပဲရှိအဲသဘောလေးကိုလိုက်နေပါအယုတ်ကြည်ကြည်အေးခံလူသိရင်သိမသိတရားရဟဲ့မပြင်းပြင်းနဲ့သဘောလေးကိုစောင့်လိုက်ကြည့် သဘောဟုတ်မှလောကုအဲ့ဒါသဘောတရားလေးတွေးနေတာတော်မပြစ်နဲ့အဲတော်ပြစ်လိုက်လို့ရှိရင်မပြောစရာကြီးသဘောမဆုံးဘူးသဘောဆုံးအောင်လိုက်ပါသဘောဆုံးမှသဘောကိုသိတယ်သဘောမဆုံးရင်သဘောဘယ်တော့မှမသိဘူးရုပ်ကိုလိုက်ရင်ရုပ်သဘောဆုံးအောင်လိုက်နာမ်ကိုလိုက်ရင်နာမ်ဤသဘောကိုဆုံးအောင်လိုက် နာဤသဘောကိုလိုက်နေရင်ဘယ်လိုခံစားကြလဲဆိုတော့တော့ကြခံစားတဲ့ဟာချုပ်သွားတယ်ရုပ်ဝေဒနာကုံသွားတော့ခံစားတဲ့သဘောလည်းမရှိတော့အဲ့ဒီနာယုတ်ကပါတစ်ထပ်ကြီးဖြစ်လာပြီးတစ်ထပ်ကြီးချုပ်သွားအဲ့ဒီလိုသဘောလေးသိလိုက်ပြီးဆိုရင်အော်ငါသိလို့ရှိရင်ဒီလိုပဲအတိကပ်ပြီးတော့ဒီစိတ်ကိုထားပြီးဒီလိုနာယုံနှစ်ပါးချုပ်ရမှာပါလားတော့အတိရပါဒါကြောင့်မို့စူးစမ်းသိလည်းမသိနိုင်ဘူး သရာအရေးကြီးတာပေါ့ရှေ့စိတ်နဲ့နောက်စိတ်တော့ရှေ့စိတ်ကတော်လာရင်နောက်စိတ်ကတွန်းတယ်အယုတ်ကြည်ကြည်အေးခန်းခန်းပြင်ရင်လည်းပြင်ရောဆိုတဲ့ဒီစိတ်ကိုထားရှော့မပြင်းနဲ့တော်မပြင်းနဲ့သဘောလေးကိုခန္ဓာလေးကိုလိုက်နာဣသာမြင်ရလက္ခဏာဘယ်လိုခံစားရလဲဆိုတာဒီသဘောလေးလိုက်ပြီးတော့သဘောတွေ့တယ်။အော် ရုပ်ဤသဘောတရားကအစဉ်ဝိပရိနာမအစဉ်ပြောင်းလဲပြီးဖောက်ပြန်နေတယ်။နာနာလည်းပြောင်းလဲညှုပ်ပြီးတော့ရုပ်ဝေဒနာခံစားနေတယ်။နာနဲ့ရုပ်နဲ့သာရှိပါလား။ရုပ်ဤသဘာဝတရားကပြောင်းလဲတယ်။ကာမြင်ရလက္ခဏာကဖောက်ပြန်တယ်။နာဤသဘာဝတရားကယုံပေါင်းကိုညှုပ်တတ်တယ်။နာဤကာမြင်ရလက္ခဏာကခံစားတယ်။သဘောသက်သက်ကလေး။ အဲ့ဒီသဘောတရားလေးကိုထိုးထွင်းပြီးတော့သဘောလေးကိုသိဖို့အရေးကြီးပါတယ်။ရှော့မပြင်းနဲ့။သူများခြာတိုင်းမထနဲ့။ဆုံးအောင်လိုက်ကြည့်ပါတထိုင်လေးနဲ့ပေးနေတာ။သရာကြီးကြီးတာပဲ။မကုံရင်ဘယ်တော့မှမထနဲ့။ကုံမထ။ကုံပြီဆိုလို့ရှိရင်သိခေးကတည်ငြိမ်ပြီးတော့တခါတည်းချမ်းသာတော့တာ။ အဲ့ဒီချမ်းသာတဲ့အချိန်ကမှထားလိုက်တော့ဒုက္ခဝေဒနာမှမကုန်ဆုံးပဲနဲ့နာဤခံစားမှုသဘောကိုမချုပ်ဘူးဆိုလို့ရှိရဲ့ရုံနာမကုန်သေးဘူးနာဤသာမြင်ရလက္ခဏာဘယ်လိုခံစားတယ်ခံစားတဲ့သဘောလေးကိုလိုက်ပြီးတော့တခါလေးကိုဘယ်လိုခံစားတယ်ဆိုတော့သဘောလေးကိုလိုက်ကြည့်တွေးတယ်တဘောတော့ပြန်ရှုလိုက်ရင်တွေးတာပဲတင်နာလည်းခံစားတယ်တောင်းနာလည်းခံစားတယ် ထုံတာလည်းခံစားတယ်အောင့်တာလည်းခံစားတယ်ကြက်တာလည်းခံစားတယ်ပူတာလည်းခံစားတယ်ဤတာလည်းခံစားတယ်လှုပ်တာလည်းခံစားတယ်ရတာလည်းခံစားတယ်ကိုယ်ကောက်ပြီးတော့နေတာလည်းခံစားတယ်နတ်လက်နတ်လက်ကြီးကကောက်နေတယ်နတ်တပါးကပူတယ်လက်ပဲချီပဲလို့မသတ်မပါနဲ့အဲ ဝေဒနာဖြစ်နေလို့ကျင်နာဣပါမြင်ညာလက္ခဏာပေလို့ခံစားတယ်ဆိုတာခံစားတဲ့သဘောလေးလိုက်နေပါတကုံလုံးဖြန့်ရှုလိုက်ပါအဲတကုံလုံးဖြန့်ရှုပြီးဆိုရင်သဘောကိုတွေ့လိမ့်မယ်တင်းနာလေးလည်းခံစားလိမ့်မယ်တောက်နာလေးလည်းခံစားလိမ့်မယ်ကြက်နေတာလေးလည်းခံစားလိမ့်မယ်ရောကြတဲ့သဘောလည်းခံစားလိမ့်မယ်ပူတာလည်းခံစားလိမ့်မယ်အေးတာလည်းခံစားလိမ့်မယ်လှုပ်တာလည်းခံစားလိမ့်မယ် ကြက်တက်လာတာလည်းခံစားနိုင်မယ်ခံစားတဲ့သဘောတက်တက်ကလေးသဘောလေးကိုဆုံးအောင်လိုက်ကြည့်ပါဒကမာကြီးဒီဒကာကြီးဒီဒီမဲ့အသေးတက်ဖို့အောင်ပေးနေတာတထိုင်နဲ့အပယ်လွတ်အောင်လို့သေတော့သေရမှာပဲဒီရုပ်နဲ့ဒီနာဖြစ်လာရင်သေဖို့ဆူတောင်းလာတဲ့ယုံနာတောင်းတဲ့ကောကလူခံလူချမ်းသာဖြစ်ပါလို့အေးလို့တောင်းတဲ့ခန္ဓာ၅ပါးဒီရုပ်နဲ့ဒီနာဖြစ်လာလို့ရှိရင် အိုရမယ်တရားနာရမယ်တရားသေးရမယ်တရားသေသေးရမလွတ်ဘူးမလွတ်ပေတဲ့ကနောက်ထပ်အိုခြင်းနာခြင်းသေခြင်းကဲအောင်ဟာကိုနာဣသာမြင်ရလက္ခဏာယုတ်ဣသာမြင်ရလက္ခဏာသဘောတရားတွေကိုသူသဘောကိုမြင်အောင်ထင်အောင်လိုက်ပါတကောလုံးကိုဖြန့်ရှုပါတကောလုံးဖြန့်ရှုလိုက်ရင်တွေ့ပါလိမ့်မယ်ယုတ်ဣသာမြင်ရလက္ခဏာယုတ်ဣသဘာဝလက္ခဏာ နာဤသဘာဝလက္ခဏာနာဤသာမြင်ရလက္ခဏာလက္ခဏာပဲရှိပါပဲနာဤသာမြင်ရလက္ခဏာကရှောက်ပြီးရုပ်ဝေဒနာခံစားတယ်ရုပ်ဤသာမြင်ရလက္ခဏာကပြောင်းလဲပြီးတော့ဖောက်ပြန်ဖောက်ပြန်နေတဲ့သဘောတရားရဲ့ခံစားတဲ့သဘောတရားရဲ့ရုပ်ကဖောက်ပြန်တော့နာကခံစားတယ်ရုပ်ကပြောင်းလဲတော့နာကပြောင်းလဲကျွတ်တယ်အဲ ရုပ်ပြောင်းလဲလို့နာကပြောင်းလဲညွတ်တယ်အဲ့ဒါကသဘာဝလက္ခဏာရုပ်သဘာဝနဲ့နာသဘာဝလက္ခဏာရုပ်ကဖောက်ပြန်တော့နာကပြစ္ဆုတ်ပန်တဲ့တယ်လေရုပ်ကဖောက်ပြန်တယ်နာကခံစားတယ်အဲဖောက်ပြန်လိုက်ခံစားလိုက်ဖောက်ပြန်လိုက်ခံစားလိုက်ဖောက်ပြန်လိုက်ခံစားလိုက်ဘယ်လိုခံစားကြလဲဆိုတော့သဘောလေးလိုက်တယ်သဘောလေးလိုက်နေရင်တွေ့ပါလိမ့်သူသဘောလိုက်တော့သူသဘောတွေ့ငါသဘောလိုက်တော့ငါပဲတွေ့တယ် သူသဘောကိုသာကြည့်ပါငါမလိုက်ပါနဲ့ငါမလုပ်နဲ့အဲတင်းနာကြီးလိုက်မယ်တောင်းနာကြီးလိုက်မယ်ဆိုရင်ပြညာကြီးလိုက်နေအဲ့ဒီလိုဆိုရင်ငါပဲတွေ့တာသဘောလိုက်လို့ရှိရင်ငါပြုတ်လိုက်သဘောတွေ့တယ်သဘောကဘာလဲယုတ်သဘောနံသဘောနာဣသာမြင်ရယုတ်ဣသာမြင်ရအဲ့ဒီသဘောတရားတွေကို ပိုင်ပိုင်နိုင်နိုင်ရအောင်ဟာကိုကြိုးစားပြီးတော့သဘောလေးကိုခန္ဓာကိုယ်ထဲကိုတကောလုံးဖြတ်ရှုပါခန္ဓာကိုယ်ထဲတကောလုံးဖြတ်ရှုလိုက်ပြီဆိုလို့ရှိရင်နာဣသာမြင်ရလက္ခဏာဟာဘယ်လိုလဲလို့သဘောလေးကြည့်လိုက်ပြီဆိုရင်တကောလုံးဖြတ်ကြည့်လိုက်ပြီဆိုရင်နူးညံ့သားလေးလည်းသိလိုက်ပြီမယ်သိတယ်ဆိုတဲ့ဥစ္စာမလိုက်နဲ့ခံစားတဲ့သဘောလေးလိုက်နူးညံ့သားလေးလည်းခံစားတယ်တင်းတင်းလေးတင်းတင်းတင်းလေးလည်းခံစားလိုက်မယ် တောင်းတောင်းတောင်းလည်းခံစားလိမ့်မယ်ကြက်တက်တက်ကလေးလည်းခံစားလိမ့်မယ်နွေတေးတေးလေးလည်းခံစားလိမ့်မယ်ပူတူတူလေးလည်းခံစားလိမ့်မယ်လှုပ်ထားလေးလည်းခံစားလိမ့်မယ်ရာတာလေးလည်းခံစားလိမ့်မယ်နာဟိတာမြင်ရတာခံစားတတ်တဲ့သဘောတက်တဲ့ကလေးတကူလုံးဖြန့်ရှုလိုက်ရင်သဘောပဲတွေ့လိမ့်အဲဒီတော့ကြိုးစားပြီးတော့သဘောလေးကိုလိုက်နေပါ ဒင်းနဲ့တောင်းနဲ့ထုံနဲ့ကျင်းနဲ့လို့ဒီမသိနဲ့ပူရဲကြိုက်တယ်လှုပ်တယ်ရွတယ်ရာတယ်ဒီလိုမသိနဲ့ခြေစလုံးပဲတင်ပါပဲခေါင်းပဲလက်ပဲလို့မသိနဲ့ငါးလက်ကြီးကလှုပ်နေတယ်လို့မသိနဲ့ငါးလက်ကြီးကကိုယ်နေတယ်လို့မသိနဲ့လက်ကိုတီးလိုက်လို့ရှိရင်ဒါအတုပအယူစုကြီးပါလားခြေစလုံးရဲ့လို့တီးလိုက်ပြီဆိုရင်ခြေစလုံးရဲ့လို့မရှိပါလားအတုပအယူစုကြီးပဲ ပျက်စီးရွရွရမယ်တရားကြီးပဲပုတ်ရမယ်တရားပွားရမယ်တရားအရေးပြောကြရမယ်တရားအနှစ်သာရမရှိတဲ့တရားဒီလိုလေးခြေစလုံးတို့လက်တို့ကိုယ်တို့ခေါင်းတို့ခါတို့ပင်ပါတို့ပေါင်တို့ဒီလိုသိလိုက်ရဲ့အတုပတရားပုတ်ရမယ်တရားပွားရမယ်တရားအယိုးကြရမယ်တရားအနှစ်သာရမရှိတဲ့တရားရုပ်ကိုယ်သိရဲ့အတုပသိ ဝေဒနာကိုသိလိုက်ပြီဆိုရင်တင်နာကိုသိလိုက်ရင်ဝေဒနာကိုသိလိုက်ဝေဒနာဒီနာနာဤသဘောတရားဘာလောက်တဲ့လဲသူသဘောလေးကိုလိုက်ကြည့်ပါသူသဘောလိုက်ကြည့်ပြီဆိုရင်နာဣသာမြင်ညာလက္ခဏာကတင်းတဲ့ဝေဒနာလည်းခံစားလိမ့်မယ်တောက်နာလေးလည်းခံစားလိမ့်မယ်ထုံနာလေးလည်းခံစားလိမ့်မယ်အောင့်တက်လာတာလည်းခံစားလိမ့်မယ်ကြက်ထားလည်းခံစားလိမ့်မယ်ရိုးကြလာတာလည်းခံစားလိမ့်မယ် ပူတာလည်းခံစားလိမ့်မယ်ဤတာလည်းခံစားလိမ့်မယ်လှုပ်နေတာလည်းခံစားလိမ့်မယ်ဝေးကောက်နေတာလည်းခံစားလိမ့်မယ်သူဤသဘောတရားကနာဤသာမြင်ညာလက္ခဏာကသူဤသဘောကလက္ခဏာကခံစားတယ်သဘောကပျောက်ပြောင်းပြီးညွတ်တတ်တယ်နာကနာဤပြောင်းညွတ်တတ်တဲ့သဘောတရားကဘာလဲသဘာဝလက္ခဏာသူသဘာဝညွတ်တတ်တဲ့ယုံပေါင်းကိုညွတ်တတ်တယ် ရုပ်ကပြောင်းတော့နာငါပြောင်းကျွတ်တယ်ရုပ်ကဖောက်ပြန်တော့နာငါခံစားတယ်ကဘာဝလက္ခဏာချင်းသူကသာမြင်ရလက္ခဏာချင်းသူကအဲ့ဒါကြောင့်မလို့နာဤသာမြင်ရလက္ခဏာကဘာလို့ခံစားတယ်လဲရုပ်ကဖောက်ပြန်လို့နာခံစားတယ်အဲလွတ်နေပြီရုပ်နာနာဘာတော့ပါဘူးဖောက်ပြန်တဲ့ခံစားတယ်ခန္ဓာတွေကရုပ်ကဖောက်ပြန်လို့နာခံစားတယ်ခံစားတဲ့သဘောတစ်ခုတည်းကိုအေကောဓမောတစ်ခုတည်းတရားစု တကိုယ်လုံးဖြန့်ရှုဝေဒနာမကုံရင်မထနဲ့အဲပညာလုံးဖြစ်ဖြစ်ဖြစ်လေစီတထိုင်နဲ့လွတ်အောင်ယူသေလည်းမသေးနိုင်ဘူးစွဲနေလို့သာမခံနိုင်ပါဘူးလို့စွဲနေလို့သာအဲဝေဒနာကသူ့ဟာသူဖြစ်နေတာရုပ်တွေကလည်းသူ့ဟာသူအစဉ်ဝိပရိနာမအစဉ်ပြောင်းလဲပြီးဖောက်ပြန်တယ် နာကလည်းရုပ်ပြောင်းလိုက်ပြောင်းလဲပြောင်းပြောင်းပြီးညှို့တယ်ရုပ်ကပင်တွေးနေမှာခန္ဓာကိုမညာနဲ့သန္တရာလက်စံကျက်တဲ့ကဒီခန္ဓာကြီးကိုညားလာတာတော်ပြီနာရာကြီးပဲတော်အောင်မယ်လို့များဒီလိုမသမှတ်နဲ့ရုပ်ဝေဒနာကုံစင်မထကုံစင်ရင်ထနိုင်တယ်မကုံစင်မဲနဲ့မထနဲ့မလွတ်ဘူးရုပ်ဝေရုပ်နဲ့နာနဲ့မချုပ်ဘူး ရုပ်နဲ့နာနဲ့ချုပ်သွားဖို့ကောင်းတယ်ဖောက်ပြန်တော့ရုပ်ကခံစားတယ်ရုပ်ကမဖောက်ပြန်တော့ဘူးဆိုနာကလည်းခံစားမှုရုပ်နာနဲ့နာနဲ့မရှိတော့ဘူးအဲ့တော့အခုဖောက်ပြန်တော့နာကခံစားနေတယ်ပြစ်ဆုံးပါရုပ်ပြောင်းနေတော့နာကပြောင်းညွတ်တယ်ရုပ်ကပြောင်းလို့နာကပြောင်းညွတ်တယ်ရုပ်ကဖောက်ပြန်တော့နာကခံစားတယ်ရုပ်ကမဖောက်ပြန်တော့ဘူးဆိုနာကခံစားမှုနာရချုပ်သွားတယ်အဲ့ဒါကြောင့်လို့စိတ်ကသတိထားချမ်းသာ လွတ်အောင်လုပ်ပါဝေဒနာတခုပေါ်လာရင်သဘောလေးကိုဆုံးလိုက်ပြီခန္ဓာကိုယ်တစ်ခုလုံးဖြတ်ရှုမညာတဲ့ခန္ဓာကိုယ်ကြီးကိုညာနေလို့ရှိရင်သေဂာနိဆဲဆဲကြတော့ညာလို့ရမှာညာလို့မရပါဘူးသေဂာနိဆဲဆဲသေဂာနိဆဲဆဲကြတော့တော်အောင်မယ်ပြင်လိုက်အောင်မယ်ညာလို့မရပါဘူး အခုရတဲ့ကရုပ်ဝေဒနာကိုသဘောဆုံးအောင်လိုက်ကြည့်ပါသဘောဆုံးအောင်လိုက်ကြည့်လို့ဘယ်လိုလဲလိုက်မလဲတဲ့ဝေဒနာပေါ်နေလို့ရှိရင်ဝေဒနာလိုက်ရင်နာကိုလိုက်ရတင်းနာကြီးပေါ်လာလို့ရှိရင်တင်းနာကြီးမလိုက်ရတောင်းနာပေါ်လာရင်တောင်းနေလို့မလိုက်ရထုံနာပေါ်လာရင် ထုံနေလို့မလိုက်ရဝေဒနာဒီနာနာဤသဘောပါလို့တတ်တယ်သူသဘောကိုကြည့်သူသဘောကြည့်လိုက်ပြီဆိုရင်နာဤသာမြင်ညာလက္ခဏာ ရုပ်ကဖောက်ပြန်နိုင်ဖောက်ပြန်နိုင်နာကခံစားနိုင်မယ်ရုပ်ဖောက်ပြန်လို့နာကခံစားတာရုပ်ကအကြောင်းနာကအကျိုးအကြောင်းပြီးတယ်အဲ့ဒီတော့နာဣသာမြင်ညလက္ခဏာဘယ်လိုခံစားကြလဲဆိုတာသဘောလေးကိုလိုက်နေပါရောမပြင်းတဲ့ဝေဒနာပြင်းနေပြင်းပြလေးရှူသွားအဲဒီဝေဒနာကိုကုံဆောင်လိုက်ပါမညာပါနဲ့သရာအရေးကြီးပါတဲ့ ဝေဒနာကုံမထ မကုံရမထနဲ့တရားပြတဲ့ပုဂ္ဂိုလ်တွေကအပင်မခံပြီးတော့တခါတည်းထိုင်ရမထပြနေတာပဲကုံမထပါအပင်တကားပိတ်သွားအောင်လို့အသေးကျနေတာသေတတ်ဖို့ဟာကိုပေးနေတာဝေဒနာကုံမထမကုံရမထနဲ့သေရင်လည်းသေတော့ငါမကုံမချင်းမထဘူးဆိုတဲ့ဒီဒရာဒိဋ္ဌာဒရာရှိရင်ဖျားဖြစ်မှာဖျားဖြစ်မယ်ဆိုတာကလည်းဖျားရတဲ့သစ္စာလေးပါးရ တရားအရေးကြီးပါတယ်ရှော့မပေးနဲ့အယုတ်ကြည်ကြည်အေခန့်လူသေးသေးမသေးတရားရဒီစိတ်ကိုထားပါသေလည်းမသေးနိုင်ဘူးသဘောလေးကိုတင်ပြီးတော့သဘောလေးကိုလိုက်ပါညာသဘောကဘယ်လိုယုတ်ဤသဘောတရားကဘယ်လိုသဘောတရားလေးကိုတင်ပြီးတော့လိုက်အဲမှန်မှန်လေးရှုသွားသူ့အတူရှုသွားအဲသဘောလေးကိုလိုက်နေပါ နာဘယ်လိုတာမြင်ရလက္ခဏာဘယ်လိုခံစားရတယ်ဆိုတော့သဘောလေးလိုက်နာလိုက်ရင်ရုပ်ကိုမလိုက်နဲ့ရုပ်ကိုလိုက်ရင်နာကိုမလိုက်နဲ့တခုတည်းဤကိုယ်တော်တခုတည်းလိုက်နာလိုက်ရင်ရုပ်ပါပါတယ်ရုပ်ကိုလိုက်ရင်နာမှာပါတယ်နာယုံတစ်ပါးတွဲနေတာသဘောတရားကအကြောင်းအကျိုးအဲရုပ်လိုက်ရင်နာပါတယ်နာလိုက်နာလိုက်ရင်ရုပ်ပါတယ်အဲ့တော့နာဤခံစားတဲ့သဘောသိလိုက်ပြီဆိုရင်ရုပ်ဤဖောက်ပြန်တဲ့သဘောလည်းပါတယ် ရုပ်ဖောက်ပြန်တယ်လို့လိုက်လိုက်လို့ရှိရင်နာဤခံစားတာလည်းပါတယ်သဘောတရားလေးကိုတင်ပြီးလိုက်ပါအဲအေကောတဘောတစ်ခုတည်းကိုတီးပေါအောင်တစ်စိတ်တည်းဖြစ်သွားအောင်အဲ့ဒီလိုတစ်စိတ်တည်းဖြစ်သွားပြီဆိုလို့ရှိရင်လက်မောင်းခတ်တော့တီးသွားပြီအဲအေကောတဘောတစ်ခုတည်းတီးသွားပြီအေကဗီဇဖြစ်သွားပြီအဲကျိုးစားပါတရားအရေးကြီးတယ်အယိုးကြီးကြီးအေကသိရင်လည်းသိရောဆိုတဲ့ဒီစရာသိထားပါ ဒီခန္ဓာကြီးကိုမညာပါနဲ့သန္တရာလာစားပြက်တဲ့ကဒီခန္ဓာကြီးညာနေတာညောင်းလိုက်တာကြိုက်လိုက်တာကျင်းလိုက်တာအောင့်လိုက်တာငါကယောဂါရှိလို့မထိုက်မလုံနိုင်ဘူးဒါသန္တရာလာစားပြက်တဲ့ကဒီခန္ဓာကြီးညာလာလို့အခုတည်းကသန္တရာကြီးပြေလျှောက်ပြီးခရုပ်ပွဲလျှောက်လဲရတယ်ဘာကြောင့်လဲရတယ်ခန္ဓာကြီးကိုညာတော့ခန္ဓာကြီးကိုသဘောကိုမလိုက်ကြည့်လို့သဘောကိုဆောက်အောင်လိုက်မကြည့်လို့ အဲခန္ဓာကိုညောင်းတယ်ကြိုက်တယ်ထုံတယ်မလုံနိုင်ဘူးလို့ပြင်းလို့သဘောကိုလိုက်ကြည့်ရမယ်နာဣတာမြညာဘယ်လိုခါတာလဲယောဣတာမြညာဘယ်လိုဖောက်ပြန်လဲဖောက်ပြန်တတ်တဲ့သဘောတက်ကလေးဖောက်ပြန်တယ်လို့ပြောလိုက်လည်းပြင်းကြပဲဖောက်ပြန်လိုက်တဲ့သဘောလေးခံစားတဲ့သဘောလေးပြစ္ဆုတ်ပါဖောက်ပြန်တဲ့ဖောက်ပြန်တဲ့သဘောလေးနဲ့ခံစားတဲ့သဘောလေးဒီသဘောလေးကိုသိရအောင်

ရှေ့စိတ်နဲ့နောက်စိတ်တော့အယုတ်ကြည်ကြည်အေခသေရင်လည်းသေရောဆိုတဲ့ဒီစိတ်ကိုထားလာမပြစ်ပါနဲ့ရှော့လည်းမပြစ်နဲ့နော်ဝေဒနာတစ်ခုပြစ်လိုက်ရင်ပြစ်မပြစ်လိုက်ပါနဲ့သဘောလေးကိုဝေဒနာဤအစနဲ့အလယ်နဲ့အဆုံးနဲ့ဆုံးအောင်လိုက်ကြည့်ပါအသေးခဏသေးကြည့်ခိုင်းတာကြိုးစားပါသရာစိတ်တင်ပါရှေ့စိတ်နဲ့နောက်စိတ်တော့ပါ အယုတ်ကြည်ကြည်ရခလူသိရင်သိမသိတရားရဟဲ့ဆိုတဲ့ဒီစိတ်ထားပါလှမ်းမြမပြစ်ပါနဲ့တော်မပြစ်လိုက်ပါနဲ့ရရင်လည်းမကုတ်ပါနဲ့ဝေဒနာဖြစ်ရင်ပြင်းပြင်းလေးရှူသွားပါတရားကြီးတွေလှမ်းမပြင်းနဲ့တော့တော်မပြင်းနဲ့တော့မသိနိုင်ဘူးမသိနိုင်ဘူးကြိုးစားပါတရားကြီးကြီးတဲ့စိတ်တွေမြန်မြန်ပြောင်းပါစိတ်တွေပြင်ပေးနေတာနော် အဲဝေဒနာတစ်ခုဖြစ်လာလို့ရှိရင်ဝေဒနာဤသဘောတရားကိုအစနဲ့အလယ်နဲ့အဆုံးနဲ့လိုက်ပါသဘောလေးဆုံးသွားအောင်ဝေဒနာသဘောဆုံးသွားအောင်ရှေ့စိတ်နဲ့နောက်စိတ်ပဲရှေ့စိတ်ကတော်ခြင်းလာရင်နောက်စိတ်ကတော်တယ်သိခြင်းနဲ့သိရောငါဒီဒုက္ခကြီးကိုဒီဝေဒနာကိုမဆုံးမချင်းငါမထားဘူးဆိုတဲ့တရားပဲ ကြိုးစားပါတရားစိတ်တင်ပါသေလည်းမသေနိုင်ဘူးနော်မလျှော့နဲ့နော်တရားပဲတရားပဲတထိုင်နဲ့လွတ်တယ်အဝိဇ္ဇာနဲ့ဝိဇ္ဇာကိုပညာပရမနှစ်ခုစပ်ပြီးလို့သိသွားပြီ။အော်ဒါကပညာပဲဒါကပရမတ်ထ ပြစ္ဆုတ်ပါသဘာဝတရားကဒါဝေဒနာသည်နာမလားသိသွားရောပြစ္ဆုတ်ပါမရှိတဲ့တရားကဒီတရားရှိတဲ့တရားကဒီတရားဆိုနှစ်ခုဆက်ဆက်ပြီးတော့ပြဉ္ညာနဲ့ပရမနှစ်ခုဆက်သိသွားအဲဝေဒနာခံစားရပြင်းပြင်းလေးရှိသွားမလျှော့နဲ့မသေးနိုင်ဘူးနော်ဆွဲနေလို့ဆွဲနေလို့တရားစိတ်တည်းအယုံကြည်ကြည်ရေခါသေရင်လည်းသေရောဆိုတဲ့ဒီစိတ်ကိုထား သေလည်းမသေးနိုင်ဘူးအခုနေသေရင်နဲ့မြရရင်သေရင်တရားထိုင်ရင်နဲ့သေမြရောဘုရားလက်ထက်ကမြင်ဘူးလားကသဖဘုရားလက်ထက်တော့ကတခါတည်းနေလားကလားထိုင်ရင်နဲ့အတေချင်းနဲ့သောတာပန်တော့မဖြစ်ဘူးကျင့်ရင်နဲ့သေသွားတော့နတ်ပြည်သွားတာဂေါရမမြတ်စွာဘုရားလက်ထက်ကျတော့လူပြည်ကြီးဆင်းလာပြီးတော့တခါတည်းတပုတ်တခါတာလေးဟောတဲ့ရဟန္တာတွေဖြစ်ကုန်အဲဒီတော့ဝိပဿနာတရားအနမြတ်တဲ့တရားကံပြတ်တဲ့တရားသေစားပါ သရာသိတင်မှာရှော့မပေးနဲ့နော်ဒါပဲပေါ်ပေါ်ဝေဒနာတစ်လုံးနဲ့သိအဲလှုပ်တယ်ရွတယ်လို့မသိနဲ့ဝေဒနာသာသိကြိုက်တယ်ထုံတယ်ကျင်တယ်လို့မသိနဲ့ဝေဒနာသာသိပူတယ်အေးတယ်လို့မသိနဲ့ဝေဒနာသာသိဆင်းရဲတယ်ချမ်းသာတယ်လို့မသိနဲ့ဝေဒနာသာသိဝေဒနာတစ်လုံးနဲ့သိတာနှစ်ခုဆက်ဆက်ပြီးသိသွား